7ပါးသီလတွေကိုဆောက်တည်ပြီးတော့ကျင့်သုံးရတဲ့အခါကာလမှာသီလကျင့်ဝတ်တွေလည်းကျင့်ရတာဒီရင်ဖရာကုံတွေလည်းအောင်ပြီးကျင့်ရဖရာကုံတွေလည်းကုံတော်၉ပါးအနေနဲ့အမြဲတမ်းမြတ်စွာဘုရားဟောပြောပြထားရှိပါတယ် အရဟံသမ္မာသမ္ဗုဒ္ဓအစရှိသောခုနော၉ပါးအဲ့ဒါတွေကအလေးနဲ့ပြရတဲ့ခုနောတွေပါပဲဘုန်းကြီးတို့တရားရှိခိုးတဲ့အခါကာလမှာဒီခုနော၉ပါးကအရင်ကပြုပြီးတော့တရားရှိခိုးနေတာပါဒီပြင်ကတခြားဂါထာတွေပါလေဒီဘာတွေရွှေ့ဆိုတာမဟုတ်ပါဘူး ခုနကကိုးပါတော့ခုနကကိုးပါလဲအချင်းချင်းအားဖြင့်ကိုယ်ရဲ့စီစဉ်ထားတာလည်းရှိအကျအားဖြင့်စဉ်းစားတယ်အချင်းချင်းအားဖြင့်စာလေးတွေကလည်းတွေ့တွေ့နေမှာပါအကျအားတော့လည်းပဲသတော်ကိုခက်ခဲနေနေတဲ့ဥစ္စာတွေဖြစ်နေပါလေဝိသုဒ္ဓိမဲ့မှာအနုဂတိကမ္မထာနဲ့ခွင့်ပြတဲ့အခါကာလမှာအဲဒီဘုရားနုဂတိကခွင့်ထားတာရာဇာတိတော့ကိုယ်ပါသောဂုဏ်တွေခွင့်ထားတာ ရှင်မတာနည်းနည်းထူဆန်းတာတွေပဲအဲဒါကြီးကဗမာစာတော့ဗမာစာပဲရေးထားတာစာပြန်တာနားလည်းပဲသိမလွယ်တော့ဘူးအရဟံလူနာကျင်မှာတော်ကောင်းတို့ပူဇော်ထုကိုခန္ဓာမူရိုက်ပြီးတော့မြတ်စွာဘုရားကအတူရုပ်ကိုအရဟံဆိုတာထိုက်ကြတယ်ဆိုအဓိပ္ပာယ်ရှိတယ် ဥစွာထုတ်ခံလိုက်တယ်လူနာပြမကတ္တဝါတွေမိမိတို့ရလို့တဲ့အကျိုးတွေရအောင်ဘုရားကိုပူဇော်ကြဘုရားကပူဇော်ခံလိုက်ယောဂမှာလည်းဘာသာရေးတွေမျိုးမျိုးရှိတယ်သူ့ဘာသာနဲ့သူတို့ရဲ့လက်ပြတဲ့ပုဂ္ဂိုလ်ကိုအယုံကြည်ကြပူဇော်ကြတယ် အဲမဲ့သူတို့လေးပြောတဲ့ပုဂ္ဂိုလ်ကပူဇော်ခံခံလိုက်တဲ့ပုဂ္ဂိုလ်မဟုတ်တာလေရှိဘုရားဘာသာဝင်ပုဂ္ဂိုလ်တွေကြတော့ဘုရားဟာပူဇော်ခံလိုက်တဲ့ပုဂ္ဂိုလ်ဘုရားကိုပူဇော်ခြင်းဖြင့်မြည်လို့လို့ရှိရတဲ့ကောင်းကျိုးတွေကိုရရတယ်ဗျာဥဇောထုခန္ဓာမူတဲ့မြတ်စွာဘုရားအဲဒီကအများကြီးပဲပေါ်ဘုညာ ဟောပြပြီးထားရရှိပါလုံးကဲထင်ရတဲ့ဒီလာဘသမာဓိကစဉ်းစားတော်မူဒီမူဒီညာကကိုရေးတဲ့ပြည့်စုံတဲ့ဖြစ်ဖြစ်လူမင်းနာမင်းပြမမင်းကိုဘာအတွင်းနဲ့သဘာရင်းတို့ဂုံလင်းသူတွေမှာဆိုင်ရနနာဆိုလောကကြီးတဲ့ဘုရားကြီးမြေယုံဖူးမြေပူဇော်ခြင်းဝိသေသခန္ဓာမူရပြည်တော်မြတ်စွာဘုရားအဲပူဇော်ခြင်းဝိသေသ ခံလိုက်တဲ့ပူဇော်ခံလိုက်တဲ့အရဟံဆိုထိုက်တန်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်။ဘာတွေခံလိုက်တာတော့ဆိုလို့ရှိရင်ပူဇော်ခံလိုက်တာအလုံးလောကလုံးကတ္တဝါတွေပူဇော်ခံလိုက်ပြီ။ဘာကြောင့်လဲဆိုရင်မြတ်စွာဘုရားမှာဘုရားသင်ရတဲ့သီလဆိုင်သောဂုဏ်ကျေးဇူးတွေအလုံးစုံပြည့်စုံနေတော့ကြောင့်အဲဒီမြတ်စွာဘုရားကိုပူဇော်လို့ရှိရင်ပူဇော်တဲ့ပုဂ္ဂိုလ်မှာ လိုအပ်တဲ့အကျိုးတွေကိုမျက်မှောက်မှာလည်းပဲရပြီမများရနာဂမယဘွားတွေကြတော့မီမတွက်နိုင်အောင်ပါပဲအများကြီးကိုရပြီးသွားနိုင်တယ်အဲဒါမူသောထုခါနာမူလိုက်ပြီးတော့မြတ်စွာဘုရားအရှင်ကျုပ်အရှင်ကျုပ်ဘာသာပြန်လဲမူသောထုခါနာမူလိုက်ပြီးအရဟံလူနာပြမှာတတ္တဝါပေါင်းလိုက်ပူဇော်ထုခါနာမူလိုက်ပြီးတော့မြတ်စွာဘုရား ကဲဒါပြတနည်းရဆိုတော့ဆိုပြီးပါခဏခဏဆိုနေရဟံဒုနာမြမသတ္တဝါပေါင်းတို့၏ပူဇော်သူကိုခန္ဓာမူရိုက်ပြီးတော့မြတ်စွာဘုရားရဟံဒုနာမြမသတ္တဝါပေါင်းတို့၏ ပူဇော်ထုဖို့ခန္ဓာမူရိုက်ပြီတော်မြတ်စွာဘုရားအရဟံလူနာမြမသတ္တဝါပေါင်းတို့၏ပူဇော်ထုဖို့ ခံလိုက်ပါပဲတဲ့ပူဇော်လိုက်ပါပဲတဲ့ပူဇော်ခံလိုက်ပါပဲတော့ဆိုပြီးတာပါအဲဒါနှလုံးသွင်းနဲ့နှလုံးသွင်းဘုရားနုဒတိကုသိုလ်ရှိတာဘုရားကောင်အောင်ပြုပြီးကုသိုလ်ရှိတာဘုရားနုဒတိဘာဝနာနဲ့အရဟံပူဇော်ဒုက္ခနာပူဇော်မြတ်စွာဘုရားအရဟံပူဇော်ဒုက္ခနာပူဇော်မြတ်စွာဘုရားအရဟံကတော့နှုတ်တယ်လို့ဆိုတော့ကောင်းပါရဲ့ကွာအာမေလူရင်းကတော့ပူဇော်ဒုက္ခနာမူလိုက်တယ်ဆိုတော့အနေနဲ့ကလည်းရင်းပါပဲ ူဇော်ထုတ်ခန္ဓာမူရပြည်သူများစွာဗျာတကယ်ရင်အရဟံအရဟံဆိုတာမဟုတ်နဲ့အာရကကဖြစ်တယ်ဆိုပြီးတော့ဒါကပွင့်အာရကဆိုတော့ဝေးကိလေသာညင်ကြီးတော့ကင်းဝေးစင်ကြတော်မူသည်ဟွန်းဒါဆိုတော့အာရကဝေးတော်မူသည်ကိလေသာတွေအကုသိုလ်တွေအငြိအကျေးတွေမှာကင်းဝေးတော်မူရဲ့ ညောကကြိဆုံးမတော်တဲ့အထုတဲ့ပုဂ္ဂိုလ်တွေလည်းကျင်းဝေးတာများကျင်းဝေးတာပါပဲဘုရားအလိုတော်အတိုင်းဆရာနှလုံးသွင်းအာထုနေတရားတို့မရသေးတော့မှအာထုနေရင်ကျင်းဝေးတာပဲအခုဒီမှာတရားထုနေတဲ့ပုဂ္ဂိုလ်တွေစေပါးကြဆောက်တည်ပြီးတော့စေပါးကြပြည့်စုံအောင်လည်းကျင့်တရားလည်းရှုမှနှလုံးသွင်းနေတော့ကိလေသာတွေမှာ ကျင်းတာများကျင်းနေတာပဲဆိုဆရာအမှုတဲ့ပုဂ္ဂိုလ်တွေရောလောဘဖြစ်ကြရှိတယ်လောဘတွေဖြစ်နေဒေါသဖြစ်ကြရှိတယ်ဒေါသတွေဖြစ်အဲလောဘဒေါသမောဟမာနဆိုတာတွေကလည်းပဲအဲဒီကလည်းပဲသူကြီးဝင်ပြီးတော့နေတဲ့မာနကြီးကလည်းပဲသူကဖြစ်ကိုယ်ကိုအချင်းကြီးပြီးကြတာဆွဲလန်းတဲ့မာနကြီးဖြစ်တာ အဲဇင်းအဘူးဇင်းရှိတာတွေလည်းဒီလိုပါထိုက်ကြရတာဖြစ်နေအာမထုတ်တဲ့ပုဂ္ဂိုလ်တွေအာထုတ်တဲ့ပုဂ္ဂိုလ်တွေကကျင်းတာတွေကကျင်းနေတာပဲနှလုံးသားအာထုတ်နေတယ်9မိနစ်လောက်ရှိမှလည်း9မိနစ်လောက်ကျင်းမှအဲဒီကိလေသာစိတ်ကူးတွေမဖြစ်10မိနစ်လောက်အာထုတ်နေ10မိနစ်လောက်ကျင်းနေတာပဲတဏှာကြီးလောက်အာထုတ်ရင်တဏှာကြီးလောက်ကျင်းနေတာဒီနေ့လုံးအာထုတ်ရင်တော့ကြောက်ကြမရှိဘူးအဲကိလေသာတွေကျင်းလာမှန်ကောင်းပါလား အဲဒါဘုရားနုတိဘုရားနုတိကုသိုလ်ရဲ့အစိမ်ဝါတွေပဲဝါဒနာနဲ့တကွ1500ကိလေသာအကြီးတွေမှာပြင်းဝဲစင်ကြတော်မူတဲ့ဆရာဗျာအင်းအားလည်းပဲကိလေသာတွေကိုအရေးအတွက်ပြီးမှတ်ဖို့ရမလွယ်ဘူးအဲတော့အတူတူအချင်းလောဘလောဘအစရှိတဲ့ကိလေသာအကြီးတွေမှာပြင်းဝဲစင်တော်မူတဲ့ဆရာဗျာလို့ အဲဒီလိုပဲနှုံးသွင်းရမယ်ဆရာကြီးကဘယ်ဟာပါတော့ဆိုဘွားဆက်ဆက်အနာမတ္တံ္ဍရာကအစဉ်လိုက်ပါပဲတဲ့အထုံဝါဒနာနဲ့တကွာပြည်သာညီကြီးတမဆင်းရဲဆင်းရဲမှုပြီးတဲ့နတ်ဆရာကြီးမှာဘွားဆက်ဆက်ကပါလာတယ်အလေးထားတယ်ရှိရှိသောဘွားတွေကအလေးထား အကုသိုလ်တွေကဒီခုနန္ဒသောဘဝတွေမှာထပ်ပြီးတော့ဖြစ်လာတယ်ငယ်ငယ်လေးကဆွဲလန်းလာတဲ့ဒီကအနေကြီးတွေကလည်းရှိရတော့လည်းဆွဲလန်းနေတာဒီဘဝကကြောင်းတော့နောက်ဘဝလည်းပဲဒီကအနေကြီးတွေအစဉ်ဆက်လိုက်ပါပြီးတော့အဲဒီဒီကအနေကြီးတွေမှာကမစီတော်မူတဲ့တရားထုတ်တဲ့ပုဂ္ဂိုလ်တွေလည်းအာရသနာရတခုရောက်ရင်ကိလေသာကြီးကျင်းပါတယ် အဲရအရဟံညာနာပုဂ္ဂိုလ်ဖြစ်သွားတဲ့အခါကျတော့ကိလေသာကင်းကိလေသာညစ်ကြေးတွေကင်းနေမယ်လို့ဝါဒနာကတော့မကင်းတဲ့ပုဂ္ဂိုလ်တွေရှိပြရတဲ့တုန်းကဝါဒနာမကင်းတဲ့ပုဂ္ဂိုလ်ရှိတယ်ကွဓမ္မတော်ကကိုယ့်အကိုအချင်းကြည့်ပြီးသူများကိုဒီလိုမျိုးပြောရတဲ့ပုဂ္ဂိုလ်ညာဘုရားဖြစ်ပြီးတော့လည်းသူမတ်တမဲ့ပြောမိပြောမိတာနှုတ်တဲ့နာကိုသူကဆိုတော့လည်း စိတ်စိတ်ဆိုးလို့ပါတော့မဟုတ်ပါဘူးဒါမှလည်းသူကဝါဒနာကြောင့်ဖြစ်အများစွာပြရမှာလည်းအဲဒီဝါဒနာကိုလည်းကျင်းသွားတယ်ဝါဒနာနဲ့တော့ကိလေသာညစ်ကြေးတော့ကျင်းဝဲစင်ကြတော့မူရနဲ့ဆိုပြရပဲအဲဒီကိလေသာတွေကျင်းအောင်လည်းမြတ်စွာဘုရားဟောကြားတယ်ကြားအထုံးနေတော့ကျင်းတာလည်းအခုကျင်းနေကြတာပါပဲနောက်တရားတွေရတော့တဲ့အခါဆိုရင်သောတာပတ္တိမေဖို့ရောက်ရင်ပယ်လေးပါးကြာနေနိုင်တဲ့ ကိလေသာတွေကျင်းသွားပြီစိတ်ဓာတ်တွေကုန်တော့မဟုတ်သေးဘူးသူတစ်ပါးအသက်သာနေအောင်သူတစ်ပါးဥစ္စာခိုးနေအောင်အဲ့လိုမတော်မသင့်ပြုတဲ့ကိလေသာတွေဒီဘဝလောကလို့ရှင်နောက်ဘဝမှာအပေလေးပါးကြောက်ရှင်တော့အကုသိုလ်ကကိလေသာအကုသိုလ်ကိလေသာတွေအဲ့ဒါတွေကကျင်းလာပဲအပေလေးပါးကြောက်ရှင်နေတဲ့အကုသိုလ်ကသောတာပန်ဖြစ်သွားရင်ကျင်းသွားတယ် ဆိုတော့ဒီပြန်ပြိတ္တာတွေကမကင်းသေးပါဘူးလားဘယ်လေးပါးကြားစင်နေတဲ့ပြိတ္တာကင်းလို့လားဒါကူတရားထုံးနေသတ္တဗတိမဲ့ကိုရောက်ရင်ဒါတခါဘယ်လေးပါးကြားစင်နေတဲ့ပြိတ္တာတွေတကယ်ကိုကင်းသွားတာအနာဂါမိနဲ့နာဂါရောက်တဲ့ခါကာလကျတော့အဲကာမရာကကာမအယုန်ဖြစ်တတ်တာလေလောဘတွေအကုန်ကင်းလာတယ်။ဇာဝရဒေါသတွေလည်းကင်းသွားတယ် ညာနာဖြစ်သွားတဲ့ကိစ္စတွေအကုန်ကင်းတယ်မှန်တာကောင်းပါလေဒါပေမဲ့လို့မြတ်စွာဘုရားလို့ဝါဒနာနည်းတကွဝါဒနာကတော့ရှိနေသေးတာပဲဘဝစစကပါလာတဲ့အကုသိုလ်နှိပြုပြီးဖြစ်တဲ့အလေးထားဝါဒနာတွေညာနေတယ်မြတ်စွာဘုရားမှာလည်းအဲဒီဝါဒနာကိုမရှိဘူးတဲ့ဒါကိုကျင်းပါတယ်။အဲကြောင့်အရဟံဝါဒနာနဲ့တကွ ကိလေသာညစ်ကြေးတွေမှာသင်္ဝေဆင်းရဲတော်မူဝေဒနာမြတ်စွာဘုရားဘုန်းကြီးလည်းပဲဗျာဘုရားရှိခိုးတဲ့တော့ထဲရှိခိုးနေတာပါပဲဘဝဆက်ဆက်နာမတ္တန္တရာဆင်းရဲပါထုံလာနာမြတ်ကကိလေသာညစ်ကြေးတွေမှာသင်္ဝေဆင်းရဲတော်မူဝေဒနာမြတ်စွာဘုရားတို့ရုပ်တော်ဝါနာနဲ့တကွကိလေသာညစ်ကြေးတွေမှာသင်္ဝေဆင်းရဲတော်မူဝေဒနာမြတ်စွာဘုရားဒါတော့ဆိုအာမျိုးရဘုရားနုဂတိပဲလိုက်ဆရာမယ် အရဟံဝါဒနာနဲ့တကွာဤသာညေကျေတို့မှာကင်းဝေး ထိုက်တာနဲ့စွာနေဖြစ်တာဒီဘဝတော့အရဟံမကွဲပါဘူးနောက်ကြတော့ရဟံဆိုတာလေအရိအရိနဲ့ဟာနဲ့အရိရံလို့ပဲပြီးပြီအဲအဲဒါကြောင့်အရဟံကြီးတယ်ဆိုပြီးအရဟံအရဟံအရဟံကဖြစ်လာတယ်ဆိုပြီးတော့အဲဒါကလည်းနည်းနည်းရှိပါတယ်အနည်းကတော့အရိဟံ တန်ရာစိတ်ထောက်ကနေမှသင်ဝေရဆိုပြီးတော့အဲ့ဒါလည်းရှိတယ်။နောက်အရဟံဆိုတာကတော့စိတ်ွယ်ခြင်းစိတ်ွယ်ရစိတ်ွယ်ခြင်းမှသင်တယ်စိတ်ွယ်ရစိတ်ွယ်ဒီနာလေးစိတ်ွယ်တာတွေပြည့်စုံတယ်စိတ်ွယ်ခြင်းမကင်းမကင်းတာမဟုတ်ဘူးစိတ်ွယ်ခြင်းကင်းတယ်အဲ့ဒါလည်းရှိတယ်။အဲ့ဒါလည်းနောက်နေ့ကျမှတရားတွေဒီမှာတရားကြည့်ရင်အချိန်ကြီးကုန်တယ်။အဲ့ဒါအခု ဘုရားကုံအာပြီးရင်အရဟံပူဇော်ထုခန္ဓာမူလပြညာစာစေယအဟံဒီလကညီကြီးတော်ကခင်မေ့စေတော်မူတဲ့ညာစာစေယဒါလည်းကအာပြီးနေအာပြီးတဲ့အာပြီးဘုရားနုစိဘာဝနာကုသိုလ်ဖြစ်နေတာပါပဲအဲဒါနိုင်နေရပါလေဒီပြားတွေရရင်ဒီပြင်းဘုရားကုံနဲ့အာပြုနေလည်းပဲဘုရားကုံအာပြုပြင်ပဲကုံနဲ့ပဲဘယ်လိုကုံနဲ့ပဲအာပြုပြုဘုရားကုံအာပြုရဘုရားနုစိဘာဝနာကုသိုလ်ဖြစ်စားတယ် အဲဒါသမထဘာဝနာထဲမှာဆယ်ခုရှိတယ်အနုဂရိကုအဲဒီတော့ဆယ်ခုလည်းဘုရားနုဂရိကတစ်ခုပဲအဲဒါကြီးကတော့ဒီဒီလားဆောက်တည်တဲ့အခါကလားအထူးကျင့်သုံးရတာပေါ့လေတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေတော့လည်းသိမလို့ပါဘူးရှုမှတ်နေတဲ့ပုဂ္ဂိုလ်တွေတော့မရှုမှတ်ခင်တော့ အဲဒီဘုရားနုတိအနည်းငယ်ပွားမယ်ဆိုပွားလို့ရပါတယ်ဆိုတော့လေဝိပဿနာရှုမှတ်တဲ့ခါကဝိပဿနာကပဲနန္ဒလို့ရတယ်ဒီဘုရားကုံနဲ့အောင်ပြုရင်တတ်တဲ့နေရာတော့ဒီကတည်းကကင်းလာမှာမဟုတ်ဘူးကွာဝိပဿနာရှုလို့ဝိပဿနာဉာဏ်ပြည့်စုံတဲ့ခါကျတော့အဲဒီမှာအရိယာမေဖို့ရောက်ပြီးပြိဿကင်းလာတယ်ကင်းပြီးတော့သွားတာဒါကြောင့် ဝိပဿနာမရှိမရှိမရှိသေးတဲ့ပုဂ္ဂိုလ်ဆိုရင်လည်းဘုရားနဂရီဘုရားကုံနဲ့အာမြုအရဟံဘုဇောဒုက္ခနာမူရဲ့ဉာဏ်စာဗျာအရဟံဝါဒနဲ့တော့ပြိတ္တန်ကြီးကျေးဇူးမှာကိဝေစေရမူဉာဏ်စာဗျာစာရင်းပေါ်လေးကိုရရတဲ့ဒါလေးတွေနှလုံးသွင်းရတရားအာထုဝိပဿနာရှိနေတဲ့ပုဂ္ဂိုလ်ကဒီလိုဟာလေးတွေကိုအကျဉ်းနည်းငံညနှလုံးသွင်းပြီးတော့မပြတ်ရှုမှတ်နေုံမှာပဲဆရာဆုံးမှာတော့အဲဒါရှုမှတ်နေုံမှာပဲအဲဒီတော့ ဘုံဘုရားမတိဘာဝနာစသည်ကိုနှလုံးသွင်းခြင်းနဲ့မိမိတို့လိုရှိရသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်ပြည့်စုံကြပါစေ။